لا إله إلا الله والله أكبر الله أكبر ولله الحمد الحمد لله الحمد لله رب العالمين هو الذي يريكم آياته وينزل لكم من السماء الرزق وما يتذكر إلا من ينيب أما بعد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 ربك وانحر إن شانئك هو الأبطر آمنت بالله صدق الله العظيم لذا أبدا من ميميالاري عيد الأضحى نيما الله شنيكو مسلم ညီကိုမောင်နှမပေါင်းတော်များကောင်းကြပါခင်ဗျာအစ္စလာမ်အလိုင်ကွမ်ဝရဟမတ်လ ाह ဝဘရကာတ်ဝါလိကုမ်အစ္စလာမ်ဝရဟမတ်လ ाह အားလုံးဒီပြင်ဖြစ်တဲ့အတိုင်းဒီကနေ့ကကဘာနဲ့ကွမ်းမွတ်စလင်ညီနောင်တွေကအီဒ်အလ်အဒူဟာလေးကိုကျင်းပလျက်ရှိပါတယ်ကျွန်တော်တို့ကလည်းအဲ့ဒီမွတ်စလင်ညီနောင်များရဲ့ အစိတ်အပိုင်းတရက်ပဲဖြစ်ပါတယ်။ပေါင်းပြီးကူရ်ဘာနီဘာလဲဗျာကူရ်ဘာနီကျွန်တော်တို့မွတ်စလင်တွေအနေနဲ့အားနည်းချက်တရက်ရှိပါတယ်။ဒါမပွင့်မွက်ပြောရမယ်ဆိုရင်အမဒါကပြောရမယ်။အဲ့ဒါကဘာလဲဆိုတော့မွတ်စလင်ညာတော့ပြည်နိဗ္ဗာန် မိမိလောက်ကင်ဆောင်ရွက်တဲ့အစ္စလာမ်ရေးရာကိစ္စတွေမှာအဲ့ဒီရဲ့လောက်ကင်ဆောင်ရွက်တဲ့လုပ်ငန်းစဉ်ကဘာလဲဆိုတာမသိတာပါဒါကျွန်တော်တို့အတွက်မဖြစ်သင့်မဖြစ်ထိုက်တဲ့ကိစ္စတစ်ခုပဲဖြစ်ပါတယ်ကုရ်ဘာနီဘာလဲမွတ်စလင်တော်မင်းများသိထားတာကုရ်ဘာနီဆိုဒီမှာနော်ဒုံမုတ်စိတ်ဒုံမုတ်လောက်တကောင်ကို အလရှင်ရဲ့နာမတော်ကိုယေရှုကြီးလက်တိတပ်ဖြတ်လိုက်တာကိုကူဘာနီလို့နားလည်သဘောပေါက်ထားမယ်ဆိုရင်တော့တစ်မားတယ်လို့ပြောရင်လွန်မလားတော့မသိဘူးခင်ဗျာမားတယ်လို့ပြောရင်ကျွန်တော်လွန်တယ်လို့ဆိုမယ်ဆိုရင်ကျွန်တော်ရှော့ပြောပါမယ်အဲ့ဒါကူဘာနီတော့ယာနုံးပြင်မဟုတ်ပြီပါဘူးအဲ့ဒါတော့ကျွန်တော်ပြောပြီးပြီပါ ဒါဆိုရင်ကုရ်အာန်ကရည်ညွှန်းပြနေတဲ့ကုရ်ဘာနီဆိုတာဘာပါလဲကျွန်တော်မှတ်မိသလားမနေ့ကတစ်နှစ်ကကုရ်ဘာနီနဲ့ပတ်သက်ပြီးကျွန်တော်သုံးနှစ်တိုင်တိုင်ဒီကုကျောင်းတော်ရဲ့တာဝန်ပေးချက်အရကုရ်ဘာနီအီဒ်အလ်အဒဟာမှာပြည့်ကျွန်တော်ကုရ်ဘာပြောရတယ်ဒီမင်းတို့မှတ်မိပါလိမ့် အရင်ပြောခဲ့တယ်အနှစ်ကလည်းပြောခဲ့တယ် qurbani definition ကိုကျွန်တော်ဖွင့်ဆိုပေးခဲ့ခွေးတွေပြန်ကြည့်တွေ့ရတယ်ဒီကနေ့မှာကျွန်တော်ထပ်မံရှာဖွေတွေ့ရှိတဲ့ qurbani ရဲ့ definition ကိုကျွန်တော်ထပ်ပြီးဖွင့်ဆိုပြရစီကျွန်တော်များကုရ်အာန်ဆိုဒီမှာရှာဖွေလေတွေ့ရှိလေပါအဟောင်းဟောင်းနေလဲကျွန်တော်တင်ပြပြီးခဲ့လို့ အတိအသင့်ရှာဖွေမှုတွေကိုလည်းကျွန်တော်တို့ကဂျမားအရှိရရပ်ပြီးဂျမားကိုပညာပေးရတယ်တရားပြရတယ်တတိပေးရတယ်ကျွန်တော်တို့စီမှာတာဝန်သိကြီးတယ်ရှာရဖွေရဖို့တာဝန်ရှိတယ်ဖတ်ရမှတ်ရဖို့တာဝန်ရှိတယ်ဒီတာဝန်ကိုခြေမြွန်စွာထမ်းဆောင်နေတဲ့အညီကျွန်တော်ဒီနေ့မှာလေကုရ်ဘာနီဆိုတဲ့ ဝဟာရနဲ့ပတ်သက်အာရဘီမှာဆက်ဆက်ပြီးຫນွယ်တဲ့တဘောတရားတွေတရားတဘောတွေကျွန်တော်ဒီနှစ်မှာလဲကြောက်လာကြတဲ့အီဘာဒီတွေကိုတရင်ပေးတရင်ပေးလက်ဆောင်ပေးလိုက်ပါဖြစ်ပါတယ်ကုရ်ဘာနီဆိုတာကအခြေခံဝတ်ကအာရဘီစကားလုံးပေါ့ပြေရာရဲ့ဘာရဲ့ကာရုဘာဆိုတဲ့စကားလုံး အော်ရိပါဆိုတဲ့စကားလုံးဒီနှလုံးကတော့ဆင်းသက်လာတာဒါအရင်ကလည်းပြောခဲ့တယ်ဒီတစ်ပတ်မှာတော့အရင်ကကျွန်တော်ပြောခဲ့တဲ့မှာဘေးကန်းဆွန်းအဲ့ဒါဆွန့်ကျဲလူချမ်းတယ်ဆိုတဲ့ကိစ္စကိုဝန်စားပြီးပြောခဲ့တယ်ဒီကနေ့မှာတော့ကုရ်ဘာနီကိုလူ့ဖွဲ့စည်းဆိုင်ရာ society ကိုအခြေခံပြီးကျွန်တော်ပြောသွားတင်ပြသွားမှာဖြစ်ပါတယ်အာရဘီလိုကော့ရာဘာမှာကော့ရာဘာ يقرب တာကောရိဆိုတဲ့စကားလုံးကိုတာကောဘာနီနဲ့ပြီးွယ်တဲ့စကားလုံးနောက်ခုရဲ့ group စကားလုံးနေအဲ့ဒါကိုကျွန်တော်ပြင်မှာတော့ကျွန်တော်ဆွေးနွေးတင်ပြပြရအောင် Arabi lo qarraba yuqarrib ukhra clarify the concept တင်ချာနားထောင်ကြည့်ပါခဏကျွန်တော်တို့လုပ်နေတဲ့ကုရ်ဘာနီနဲ့ကုရ်အာန်ပြောတဲ့ကုရ်ဘာနီဘယ်လောက်ထိတွေ့မှုနေစားမှုရှိသလဲကြည့်ပါ နိစ္စမှုမရှိရင်တော့ဖြင့်နိစ္စအောင်ရှိဖို့တာဝန်သည်ကုရ်အာန်ကိုလက်ခံယုံကြည်ထားသူအားရတောင်းဖြစ်ဟုတ်ပြီဟုတ်ရတယ်ယူပါဆိုတဲ့တိတ်အယူဆတရားကိုပုံမထင်သာမြင်သာပြီးရှင်းလင်းထင်ရှားအောင်ပြန်လည်သုံးသပ်ဆင်ခြင်သီးလို့တဲ့တရားနော်အယူဆတရားကို ပုံမထင်သာမြင်သာပြီးရှင်းလင်းထင်ရှားအောင်ပြန်လည်သုံးသပ်ပြုလုပ်သည်ဆိုတာကကွန်ဘာနီတဲ့မှာသူလည်းအကျိုးပဲဆိုလို့တော့နော်လောအပ်တာတွေကိုပြန်ပြီးအမြော့တင်းနဲ့လုပ်ပြီးပြန်လည်နှိမ့်နိုင်ဆောင်ရွက်ချင်းဒီကွန်ဘာနီပါနောက်တစ်ခု facilitate uh, facilitate the understanding ပြုတ်မှုဆောင်ရွက်ချက်တရားကျွန်တော်တို့လူပေါ်မှာနေတော့ပြုတ်မှုဆောင်ရွက်ချက်ရှိပါဒါမှမဟုတ် process လုပ်ငန်းစဉ်တရားပုံဖြစ်နိုင်ခြေရှိအောင်ကျွန်တော်တို့ကလုပ်ငန်းစဉ်တွေဆွဲလိုက်အာဒီလိုလုပ်မယ်ဒီလိုလုပ်မယ်ဒီလိုလုပ်မယ်လုပ်ငန်းစဉ်ကျွန်တော်ဆွဲလိုက်ဖြစ်နိုင်ခြေရှိတဲ့လုပ်ငန်းစဉ်တွေရှိသလိုဖြစ်နိုင်ခြေမရှိတဲ့လုပ်ငန်းစဉ်တွေရှိတယ် on paper တော့ကျွန်တော်ရေးလိုက်လို့ရဒါပေမဲ့အဲ့ဒီလုပ်ငန်းကိုအမှန်တကယ်ဆောင်ရွက်တဲ့အခါမှာ ဖြစ်နိုင်ခြင်းနည်းသွားတာရှိတယ်အဲ့တော့ပြုမှုဆောင်ရွက်ချက်တရားဒါမှမဟုတ်ရင်လုပ်ငန်းစဉ်ပြတ်ကိုဖြစ်နိုင်ခြင်းရှိအောင်သို့မဟုတ်လွယ်ကူချောမွေ့အောင်ဆောင်ရွက်သည်ဆိုတာလည်းကိုယ်ပါရဲ့အနေနဲ့နဲ့တိတ်ပဲတခုလေးနဲ့တယ်တော့ဘာဖြစ်လို့လဲကိုရဟန်းပြောနေတာဟိုလေးနဲ့မှာပေါ့လူတွေပြောတာကတော့အဲ့တော့လေးနဲ့မှာပေါ့နောက်တစ်ခု to bring people closer together လူအချင်းချင်းနိနိကပ်ကယဉ်မိကျွမ်းဝင်စေသည်ဘာလို့ပါဆိုနိကပ်ဒီဒီနေ့တော့ကျွန်တော်ပြောခဲ့တယ်တင်ပြခဲ့တယ်ကျွန်တော်ရှာဖွေတွေ့ရှိတာနိကပ်လို့အဲဘာလဲလူအချင်းချင်းနိနိကပ်ကယဉ်မိကျွမ်းဝင်စေခြင်းလူချင်းရဲ့နိနိကပ်ကယဉ် ယင်းဤကျွမ်းဝင်ခြင်းရင်ဘာလုပ်ရမလဲကျွန်တော်ထက်ကိုဒီဂျမသားတွေပိုသိတယ်ငါတော့ပေါ်လို့မရဘူးပေါ့အတ္တဒီကိုရှော့ပရာကိုမှန်းဆနော်နောက်တစ်ခု make peace among among people လူသားတို့အချမ်းမှာငြိမ်းချမ်းရေးတည်ဆောက်တည်ဟာ ကုရ်အာန်ရဲ့အဓိပ္ပာယ်ကောက်တင်းနဲ့ကြည်စားကျွန်တော်ထောက်ထားမယ်ပြောတော့မဟုတ်ထောက်ထားလို့ချင်းစာအုပ်တွေပေးမယ်အရှင်နာရီတွေပေးမယ် the council people လူသားတို့အကြမ်းမှာဖြစ်ပေါ်နေတဲ့ပြဿနာများကိုရင်ကြားစိတ်ညှိနှိုင်းဖြေရှင်းသည်ဒါကုရ်ဘာနီလိုအပ်ချက်တွေသိတယ်အားလုံး ဒီလိုအပ်ချက်တွေဖြစ်အောင်မလုပ်ရင်ပြီးမယ်တပေါက်တည်းရှိတယ်ဒါကောဘာမွတ်စလင်တွေကောဘာနီလောက်လောက်ရမယ်ကောဘာနီကိုညေကာဖို့ဒါမဲ့ဘယ်လိုကောဘာနီလဲမိမိလုပ်တဲ့ကောဘာနီဒီကုရ်အာန်ကပြဋ္ဌာန်းတဲ့ကောဘာနီလားမိမိစိတ်ဆန္ဒရောက်မိမိဖြစ်ချင်တာကိုဖြစ်နေတဲ့ကောဘာနီလားဟိုလိုဒီလိုပြောတဲ့ကောဘာနီလား အလာရှင်နဲ့ပြတ်ထန်းထားတဲ့ပြတ်ထန်းချက်များသည်လူသားအကျိုးပြုဖို့ပဲဖြစ်တယ်တစုံတရာမှအချင်းချင်းဖြစ်စေတဲ့အရာဘယ်မှမရှိဘူးကုရ်အာန်ကနေပြောသွားတဲ့အဲ့ဒီအချက်တွေကိုသာကျွန်တော်တို့ရင်ဝယ်ပိုက်ပြီးကုရ်ဘာနီကိုကုရ်ဘာနီလို့နားလည်ရင်တော့ဖြစ်ခနေ့ကဘာကြီးခနေ့မြို့တွေပါတွေတိုင်းနိုင်ငံတွေကဘာကြီးငြိမ်းချမ်းသွားပါလိမ့်မယ် လူတွေကလူလောကလူအတိုင်းပိုင်းနဲ့နေတယ်ကွန်ဘာမီဆိုတဲ့ဟာဒီလူတွေကိုလူလိုမြင်တာတော့ပြောရင်လည်းမပါဘူးဟုတ်ပြီရှင်းတော့ဗျာကုရ်အာန်အဲ့ဒီအယတ်ကိုမတင်ပြခင်မှာအလ္လာဟူအက်ဘာအလ္လာဟူအက်ဘာလာအီလာဟ်အီလာလ္လာဟူဝလ္လာဟူအက်ဘာအလ္လာဟူအက်ဘာဝလ္လာဟီလ်ဟမ်ဒ်ကျမ်းမြတ်ကုရ်အာန် ဆူရာနံပါတ်39အဲ့နံပါတ်102ဒီကရပတ်ပါတော့မှာဆရာဥဒ္ဒရာသင်ပြပါတဲ့အချက်ကလေးကျွန်တော်ဖြတ်ပြီးသင်ပြပါရစေ။အဲ့ဒီမှာတမန်တော်အစ္စရာဟိမ်နဲ့သားတော်အစ္စမာအီလ်တို့ရဲ့အခြေအနေတရားကိုလာရှိကကုရ်အာန်ထဲမှာ highlight လုပ်ပြတာ။ إني أذبحك فانظر ماذا ترى ငါလေးတဲ့အေးတမန်တော်အိဗရာဟင်ကသားကိုပြောငါလေးတဲ့တင့်ကိုဇဘာလုပ်နေတယ်လို့ဟာလာလောက်တာမဟုတ်ဘူးနော်ဟာလာကကျွန်တော်လုပ်တာဇဘာလုပ်တာအဲ့ဒါလေကိုယ်ဝေချာနားလေဘုလိုပဲအဲ့ဘယ်ဟောပန်ဆိုမာတော့တော့မင်းငါလေးပြီးဖြတ်နေတယ်မြင်တယ်ပန်ဆိုမာတော့တော့ဒါနဲ့ပတ်သက်ပြီးဘယ်လိုမြင်တယ်လဲကွာညှိနှိုင်းဆောင်ရွက်တယ်နော်ငါအဖေပဲငါလောက် မလုပ်ဘူးညှိနှိုင်းတယ်ဒါကုရ်အာန်ကိုဟိုင်းလိုက်လို့ပြနေတာပဲလူတွေကအဲ့ဒီမှာတမန်တော်အစ္စမာအီဘရာဟိမ်နဲ့တမန်တော်အစ္စမာအီအလိုင်ဆန်တို့ရဲ့ဖြစ်ပေါ်ပြောင်းလဲဖြစ်နေတဲ့အနေအထားကိုမြင်ရမယ်အစနောက်ဆုံးတိရစ္ဆာန်တကောင်ပဲပွားမြင်လိုက်တာတော့ဝန်းနေစရာပါ ဖတွေရဲ့ကြားသားတွေအဖတွေရဲ့ကြားဒါလေနော် society တခုနော်သားကိုခုနိုင်ဆိုနေသားကပါတော့အော်လေ يا أبت افعل ما تؤمر ستجدني إن شاء الله من الصالحين أو تشلا تولو بيبي افعل لولا يسمى ما تؤمر အသင်ကိုဘယ်လိုမိတ်ပေးခံရလဲလုပ်လိုက်စမ်းစာတာကျေသူနေအင်ရှာအလ္လာဟ်ဘယ်စွာလီသူရောစင်ကောင်းသူညက်လောင်းတဲ့ကအလာရှင်ရဲ့အလိုရှိမှုနဲ့အတူကြံ့ကြံ့ခံမယ်ဆိုတာကိုသင်တွေ့ရတယ်တစ်ဖက်ကအချစ်ကိုစွန့်လို့ရတစ်ဖက်ကအသက်ကိုစွန့်လို့ရဟောဆိုလိုမွန်က တအိုးသည်မိမိရဲ့သားငယ်အချစ်ကိုစွန့်လို့ရမယ်တအိုးသည်အသက်ကိုစွန့်လို့ရမယ်ဒီမှာပြဿနာတရားရှိတယ်တမိုင်းဆိုင်ရာပြဿနာတရားရှိဒီနေရာမှာခရိယာကဘာပြောသလဲဆိုတဲ့ကအဲ့ဒါအစ္စဟက်ဘာလို့ပြောတယ်ဒီမှာတမန်တော်အိဗရာဟိဒါကျွန်တော်နည်းနည်းလေးပြောချင်ပါတယ်နော်အချိန်လေးကတော့နည်းနည်းနည်းတယ်ဒါပေမဲ့ကျွန်တော်အတော့ချုပ်ပြီးပြောပြရစီအောင်များနောက်များကြုံတဲ့အခါပုံပေါ်မှာရှင်းပြကျွန်တော်ရှင်းပြပါတမန်တော် အစ္စရာဟိမှာဇနီးနှစ်ဦးရှိတယ်တဦးဒီဆာရာသူကဇနီးကြည့်နောက်တူဒီဟာဂျရာသူကအငယ်အဲ့တော့ဆာရာကတော့မျိုးရုပ်ကိုသိက္ခာမြင့်မြတ်တယ်လို့ပြောကြတယ်ဟာဂျရာကတော့ကျွန်အနွယ်ဝင်လို့တချို့လည်းပြောကြတယ်တချို့လည်းမဟုတ်ပါဘူးပြောဆိုပါစို့ဒါပေမဲ့ဆာရာပထမဇနီးဖြစ်တဲ့ဆာရာတခင်မတဲ့သူကအိမ်ကလေးမရကလေးမရပဲနဲ့တက်တော်ကိုသွားတယ်နောက်ကျွန်တော်တို့ ဒီဟာဂျရာတခင်မနဲ့မှာကြတော့ကလေးပြောက်ရတယ်ဒါပေမဲ့သူကဟာလာသူ့ကိုအဲ့ဒီပတ်ဝန်းကျင်မှာဟာဂျရာတခင်မကိုတိတ်သဘောမတွေ့ကြဘူးအသူနဲ့ရတဲ့ရတဲ့သားအစ္စမာအီလပထမသားကြီးအရင်ရဆာရာနဲ့ရအစ္စဟအစ္စဟဆိုတဲ့အတိတ်ပဲပေါ့ရေမောကျင်တဲ့မင်းကလေးရမယ်လို့ပြောတော့ဒီပဝင်းကြီးကပြောတဲ့အခါကျတော့ဆာရာတခင်ကရဲတာဖြစ်နိုင်ပါမလားရဲရဲနဲ့အဲ့ကလေးကိုဘယ်ကပြောတော့သူအစ္စဟဆိုတဲ့ပဲရေမောကျင်လို့ပြောပြရတယ် ဆိုတော့ဒီမှာပြဿနာကဒီအစ္စမာအီလ်ကိုလက်မခံချင်အစ္စဟတ်တီဒါတာကြီးဖြစ်တယ်အဲ့ဒီအချိန်ခါမှာကဒီဒီပုပ်ကိုသူပုပ်ကိုမြတ်တယ်သူတို့ရဲ့သားနဲ့ပတ်သက်ပြီးစွန့်လို့စွန့်စားတယ်ဆိုတော့ဒီစားလေးကိုသူတို့မရှိဘူးဘရာဟိမလည်းဒါကိုသိခဲ့ချင်ဒီအချိန်ဒီမှာဒီသားအစ္စမာအီလ်ကိုလက်မခံချင်ကြတဲ့အတိုင်းပိုင်းကြားမှာ သူသည်မိတို့ပင်ဖြစ်စေငါစီရဲ့ဟဲ့လားဇနီးငယ်ကမွေးသည်ဖြစ်ပါစေဒါသားကြီးကသားကြီးပဲအစ္စလာမ်ဒါကြောင့်အစ္စလာမ်ကိုရွေးချယ်ခြင်းအဖြစ်ပါဝင်ခြင်းမှာဖြစ်ပျက်နေတဲ့အငင်းပွားမှုတွေကိုချုပ်ငြဲအောင်ဆောင်ရွက်ခဲ့တယ်လို့ကျွန်တော်ဒီမှာမြင်အစ္စလာမ်ကိုရွေးလိုက်တယ်ဒါပေမဲ့ကလေးဘိုင်ဘယ်လို့ခေါ်တာဒါအစ္စလာမ်ကိုပြောကြတယ်ကျွန်တော်တိတ်အငင်းမပွားပါဘူးအနေထားကကျွန်တော်တို့ကုရ်အာန်ရဆိုရင်တော့သူ့ကိုရွေးချယ်လိုက်ခြင်း ပတ်ဝန်းကျင်မှာဖြစ်နေတဲ့အငင်းပွားမှုတရားကိုတမန်တော်အိဗရာဟိမ်ကြီးဖြေရှင်းပေးခဲ့တယ်။ဒါကြောင့်လူသားတရားလုံးငြိမ်းချမ်းသာယာဝပြောတိုးတက်ဖို့ဆိုရင်မိမိရဲ့အကျိုးမိမိရဲ့အာနာပါဝါမိမိရဲ့ယာဘူးကိုပင်စွန့်လွတ်စွန့်စားရန်ဝန်မလဲခြင်းကိုကော်ဘာနီလို့ခေါ်ရီအလ္လာဟူအက်ဘာအလ္လာဟူအက်ဘာလာ ကျွန်တော်ဆလတ်မှာဒုတိယရကာတ်မှာဆူရာနံပါတ်100နဲ့10ဆူရာကောဆာကိုကျွန်တော်တေလာဝတ်လုပ်ဖတ်သွားပါတယ်။မှတ်မိပါတယ်။အင်နာအာဝိုင်နာကလ်ကောဆာဝဆလီလီရဘ်ကဝန်ဟာအင်နရှာရီယတ်ဟူအလ်အဘတာဒီဟာဒီအာယတ်ကိုဒီဆူရာတော်ကိုကျွန်တော်ရွေးချယ်လိုက်ခြင်းက တချို့ကဒီဆူရာမှာပါတဲ့ one half ဆိုတဲ့ဒိတ်ဘက်ကိုကြည့်ပြီးတဲ့အခါကျတော့ဘာသာပြန်တော်များများမှာကုရ်ဘာနီလောက်ကြ၊နွားတတ်ကြ၊စိတ်တတ်ကြ၊ဆင်တတ်ကြ၊ဘာကြစသဖြင့်ဆင်တော့မတတ်ပါဘူး။နော်အဲ့ဒါပြောကြဆိုကြတာရှိတယ်။ဒါပေမဲ့အမြင်မှာကျွန်တော်ကြည့်တာပေါ့လေကျွန်တော်နာမည်စိတ်တတ်တယ်လို့ဟိုနွားတတ်တယ်လို့ကျွန်တော်မမြင်ဘူး။ဆင်တတ်တယ်တော့သူကအရင်အားကျုံမှတက်ခဲ့ကိစ္စ။အတိတ်ပဲကအင်းနာအာပိုင်းနဲ့ အလရှိမြတ်ကငါအလရှိမြတ်ကအသင်ကို grant အဲ့အင်္ဂရမ်ပေးရွယ် grant လို့နေအောင်ချင်းချင်းအနာပေးခဲ့ပြီးအလ်ပေါ့ဆာပေါ့ဆာဆိုတဲ့ဂလုံးမှာတချို့ကဒါကျွန်တော်နော်ရှိတာဘယ်မှာသူတို့ရေးကြတာပေါ်ပြပြနေဖြစ်ဒီဘာမှပတ်ဖတ်တာမဟုတ်ပေါ့ဆာကိုသူတို့ကရေကန်ဟလာဟိုဂျန်ဟိုဂျန်နတ်တင်ပါအရှရနေကြရင်ဟိုမှာပရိုဆက်ဘက်ဖြတ်ပြီးလို့ရှိရင်အဲ့ဒီရေကန်နဲ့နေတိုက်မယ်လို့ပြောတယ်ပေါ့ဗျာ ထားပါဒါကျွန်တော်အငင်းပွားပြအကြောင်းရှိကိုအဲ့ဒီမှာတော့ပြောခဲ့တာဟာအပွားရင်းနာဆိုတာမာသီနော် perfect tense ကို past tense အဲ့ဒါနဲ့သုံးထားပြီးပြီအဲ့တော့ concept concept ဆိုတာကို figurative use မှာ Arabic figurative ရေကန်လို့ပြောတာတော့မှန်ပါဒါပေမဲ့ဘယ်လိုရေကန်လဲဆိုတာကိုနားလည်တဲ့ကံရလေးမျက်စိနဲ့မြင်ကြည့်လိုက်ပါတဲ့ကံရထဲမှာသွားတဲ့အခါမှာရေကန်တကံဆိုသူ့အတွက်ဒါအသက်ပဲဗျတန်ဖိုးရှိတဲ့အရာပဲဗျ ဒါကိုရည်ညွှန်းပြီးတဲ့ကောက်ဆာဆရာအာဘီလိုကာဖိုရာတောင်းခြင်းများစွာအလကောက်ဆာတောင်းခြင်းများစွာကိုပေးခဲ့ပြီအလ္လာဟ်ကအလ္လာဟ်တမန်တော်ကိုတောင်းခြင်းများစွာပေးတယ်ရွှေတွေပေးတာလားငွေတွေပေးတာလားဘာပေးတာကျွန်တော်မြင်တယ်ကုရ်အာန်ပေးခဲ့တယ်ကုရ်အာန်ဒီတောင်းခြင်းများစွာဖြစ်တယ်ကုရ်အာန်ဒီဘွားကိုတုတ်တက်စေသည်ကုရ်အာန်ဒီဘွားကိုအာမခံချက်ပေးသည်အဲ့ဒါကောက်ဆာ နော်ဘဝပြောင်းနေတဲ့လူတွေဘဝပြတ်နေတဲ့လူတွေအမှန်တရားနဲ့ဝင်းကွာသူများတဲ့ကျမ်းတော်များကုရ်အာန်ဒီအေးမြတော်စိတ်ဆန်းရည်တစ်ပတ်တော်ဖြစ်ပါလိမ့်မယ်။တော့ဆိုပြီးပြီ။ဖဆလီလီရောပိကတချောအတင်းဆွန်လီအမိတ်ပေးတယ်။အဲဒီကျမ်းတော်များကုရ်အာန်နဲ့အညီဘဝကိုတည်ဆောက်ပါ ချမ်းတော်မြတ်ကုရ်အာန်နဲ့အညီဘောတိဆောက်မယ်အရှင်ကိုပူတည်ပြီးတော့ဘာလို့ one heart အာဘီလိုနာဟာဆိုတာကပေါက်တော့ကျွန်တော်တို့အာရဗ်နိုင်ငံမှာဒီနေ့ရောင်းနာဟာလို့ခေါ်တယ်။ဟိုမှာကဘလောဘတ်ဘလောဘတ်လည်းပြီးလို့ရတာပေါ့။ချော့ပြီးပေးထိုင်လိုက်တယ်ပစိဖိတ်ထိုင်လိုက်မယ်။ချော့ပြီးတော့ဒီမှာဒီဘလဘဲပေါ့နော်အဲ့ဒါကိုတပူးချုံတမြောင်ပေါ့ဖောက်ချလိုက်တာဖောက်ချလိုက်တာ ကဲဒီဒီခါလေးကျွန်တော်ကြည့်ရအောင်ကျွန်တော်တို့ဒီကလောက်တကောင်ကိုစားဖို့အရေးမှာအဲ့ဒီကလောက်ထဲမှာဟာလန်ဆိုတဲ့အပိုင်းရှိတော့ဟာရမ်ဆိုတဲ့အပိုင်းရှိဟာရမ်ဆိုတာသွေးပေါ့ဗျာသွေးကကျွန်တော်တို့ဟာရမ်အဲ့တော့ဒီသွေးကိုဘာလုပ်မလဲဟာရမ်ကိုဘာလုပ်မလဲဖောက်ပြရဒီအတိုင်းပဲပတ်စွန်လေလေတော့ဘေကအလ္လာဟ်ရှင်ကပြထမ်းထားတဲ့လမ်းစဉ်ပေါ်မှာကျွန်တော်တို့ရှောက်ချင်တယ်ဆိုရင် ကျွန်တော်တို့ခန္ဓာကိုယ်ထဲမှာရှိတဲ့မကောင်းတဲ့အရာတွေစွန့်ပယ်ထုတ်ရမယ်အဲ့ဒါကိုပြောတာနော်စိတ်တက်တယ်နော်တက်တယ်ကလုံးတက်တယ်လောက်အသိရှိနော်အဲ့ဒီအသိလောက်ပဲရတယ်ဗျာတိတဲ့ပုံရှိဘဝနဲ့ရင်းနှီးတဲ့အသိကိုရရင်တော့ဘဝတစ်ခုလုံးအောင်မြင်နိုင်မယ်အဲ့တော့စလာတီဆောက်ချင်တာဖဲတော့ကိုယ်ထဲမှာရှိတယ်မကောင်းဘူးဖဲရှားထုတ်လိုက်သွေးခရမ်းမရတာအာရမလို့ဘောတိုင်းဖဲရှားထုတ်လိုက်ပါအင်နရှာအတ်ဟူဝလ်အဘ် တိုးတက်မြင့်မားလာတဲ့လူကောင်းတစ်ယောက်အတွက်သူ့ပတ်ဝန်းကျင်မှာရှိတဲ့လူအားလုံးကသူ့ကိုကြိုက်ချင်မှကြိုက်ပါတယ်ကြိုက်တဲ့လူလည်းရှိတယ်မကြိုက်တဲ့လူလည်းရှိတယ်လက်ကုပ်တစ်ဖြောင်းဖြောင်းနဲ့အားပေးနေတဲ့လူရှိလို့ဘယ်အချိန်လို့ရင်လုံးမလဲဆိုတဲ့မှာသိမဲ့လူကလည်းရှိတာပဲဒီနှစ်ခုကအများတော်တွဲနေပါလိမ့်မယ်မိသောပဲရှိစေကတင်ဒီကျမ်းတော်များကုရ်အာန်အတိုင်းဘဝကိုမှန်မှန်ကန်ကန်တည်လျှောက်နေမယ်ဆိုရင် အဲဒီအတင်းရဲ့ရန်သူတွေတင့်ကိုမလို့သမားရှိနေတဲ့လူတွေရဲ့ရှေ့လုပ်ငန်းနဲ့အပ္ပတောဆိုပြီးပြတ်တယ်ဆိုတာရှေ့လုပ်ငန်းတွေအားလုံးပြတ်ပြုံးသွားတယ်ပြီးခရစ်စမန်ကိုတိုက်အောင်ပြစ်စီသွားတယ်ဒါကိုရည်ညွှန်းပြောဆိုခြင်းဖြစ်ပါတယ်အလ္လာဟူအက်ဘာအလ္လာဟူအက်ဘာလာအီလာဟ်အီလာလ္လာဟ် က59လစုတောင်းပြီးအစ္စလာမ်ဘုကျောင်းတော်ကပြောကျင်တာကဘဝနဲ့ယဉ်ကျေးတဲ့ဘဝတစ်ခုလုံးနဲ့ယဉ်ကျေးတဲ့ကိုဘာနီကိုအဓိကထားရည်ညွှန်းပြောဆိုပါမယ်တမန်တော်အဆက်ဆက်ကြည့်လိုက်တမန်တော်အိဗရာဟင်နေရပ်ကိုစွန့်တယ်အမှန်တရားတွေဖာသမီးတော်ကိုစွန့်တယ်သားကိုစွန့်တယ်ဇနီးကိုစွန့်တယ်အမှန်တရားတွေ အစ္စလာမ်ရဲ့ဘူမိနဲ့တိုင်းတစ်ခုကိုထူထောင်နိုင်ဖို့အတွက်အဲ့ဒါကုရ်ဘာနီဟုတ်ပြီလားဒီတိုင်းပဲနော်ဘဝမှာကျွန်တော်တို့ရဲ့သမန်တော်များစွန့်သွားတော့ပဲသူ့ကိုဝိုင်းပြီးတော့မိမယူမလားဝေတော့ယူမလားစီးစိမ်အာနာယူမလားတင်ပြောနေတဲ့အရာတွေရက်လိုက်ပါကျောက်တော့အဲ့ဒါတွေဖြစ်တယ်ဘုအစင်းလေးရှိတယ်ဆွဲတယ်မြူဆွဲတယ် ဖျားရောက်တယ်တစ်ဖက်ကချိန်ချောက်တယ်ဒါပေမဲ့တမန်တော်မြတ်ကကုရ်ဘာနီကိုလုပ်ပြီးတယ်တမန်တော်တွေကြီးပဲလားကျန်တဲ့လူတွေကကုရ်ဘာနီမပေးခဲ့ဘူးလားဘဝနဲ့ရင်းအများကြီးရှိတယ်မွတ်စလင်ထဲမှာလည်းရှိတယ်ဘဝကိုဘာအမှန်တရားအတွက်ပဲဥတီတိဆောက်တဲ့ကုရ်ဘာန်ပေးတဲ့ပုဂ္ဂိုလ်တွေရှိတယ်ဘာသာခြားတွေမှာရှိတယ်ဗျာ ချားမှုမှာပေါ့တောင်အာဖရိကတိုက်ပါအပတိုက်အသားရောင်ခွဲခြားမှုအသားရောင်ခွဲခြားမှုဆိုတာအစ္စလာမ်နဲ့လုံးဝမတန့်စင်ဘူးဒီတော့မှမတတ်ဆိုင်ဘူးအဲ့ဒီလူအချင်းချင်းလူလုံးမမြင်မနဲ့အသားရောင်ခွဲခြားမှုပပျောက်စေရေးအတွက်နယ်ဆင်မန်ဒဲလာက29နှစ်ထောင်ကျအကျဉ်းချခံပြီးတော့မှဒီပြဿနာကိုဖြေရှင်းခဲ့တယ်ခဏအောင်မြင်သွားပြီ ဘောကနေရေးပြီးကုရ်ဘာနီတွေဖတ်ဝါမထုတ်နဲ့ကုရ်ဘာနီဒီအတော့မွတ်စလင်ပဲအမာရာမွတ်စလင်မလုပ်နဲ့နော်မွတ်စလင်ကတောင်းတာဆိုတာတော့ပဲဆိုတာတော့ဟုတ်ပါဟုတ်မြင်အောင်ကြည့်ကြပါအောင်ပြီအဲ့တော့ဘဝနဲ့နော်တားတောင်နဲ့ယင်းနီပေးဆက်လူဒန်းနဲ့ကုရ်ဘာနီမသည်ဘဝနဲ့ယင်းနီတဲ့ကုရ်ဘာနီအဆင့်ကို တိုးတက်အောင်ခဏကစပြီးတော့ကြိုးစားပန်းစားတည်ဆောက်ကြပါစို့လို့ပြောနေတယ်အလ္လာဟူအက်ဘာအလ္လာဟူအက်ဘာလာအီလာဟအီလာလောဝတ်လောဟူအက်ဘာအလ္လာဟူအက်ဘာလာအီလာဟအီလာဟုတ်ကျွန်တော်အနေနဲ့နောက်ဆုံးတင်ပြချင်တာကကုရ်အာန်စွန့်လွတ်စွန့်စားပေးဆက်ကြတဲ့ကုရ်အာန်ကိုကျွန်တော်ပြောဒါကိုပြောမယ်ဆိုရင်ကုရ်အာန် ပိတ်ကတ်ပိတ်ဆက်လူတိုင်းရမယ်လို့ပြောတယ်ဟောနောက်တစ်ခါဇကတ်အဇကတ်ကလည်းပေးရလင်းတာပေးရမယ်ကဟာမစလင်ဟာလည်းပေးရပုံတော့မှာပဲကဲကောင်းဇကတ်နဲ့ဇကတ်ရဲ့ပေးလူချင်းနဲ့ကုရ်ဘာနီရဲ့ပေးလူချင်းဘာကွာတယ်ဆိုတော့ဒီလိုပါလေ။တော့မလုံးသွင်းနေလေ။ဇကတ်ကလည်းပေးလူလားကုရ်ဘာနီကလည်းပေးလူလား။ဟာပြောတော့ပေးလူရတယ်လား။ မနေ့ကနေ့ကတော့မအဲ့တော့မှကျွန်တော်တို့ပြန်မချုပ်ရသေးနိုင်နိုင်နိုင်နဲ့စုပ်ကမဟာတော့ပေးရအောင်ဟုတ်တော့ဟုတ်ပြီပါဘူးအဲ့ဒါကကျွန်တော်တို့ဇကတ်ရဲ့ကုရ်အာန်ကပြောနေအနှစ်သာရနဲ့ကုရ်ဘာနီကကုရ်အာန်ပြောနေအနှစ်သာရကိုကျွန်တော်နားမလည်ဘူးဒီလိုအခြေအနေတိမဲ့မှုဖြစ်ရခြင်းပဲဖြစ်ပါတယ်ဇကတ်ဆိုတာကကိုလစ်အောက်တမန်တော်ပြောလိုက်ပူရာကိုပေးကျွန်တော်အကျယ်မပြောဘူးเนาะအချိန်နည်းတယ် မင်းတို့မှာရှိတာပိုရာကိုပေးကော်ဘာနီဆိုတာကမင်းထမင်း၅လောက်ရှိတယ်ဆိုရင်၄လောက်ပဲစားတစ်လောက်ပေးစဉ်းစားကြည့်လိုက်ဇကတ်တာပိုရင်ပေးကော်ဘာနီကပိုရင်ပေးမပြောဘူးမင်းမှာစားဖို့၅လောက်ရှိရင်၄လောက်ပဲစားတစ်လောက်ကိုပေးလိုက်အဖေကအားလုံးမှာတာဝန်ရှိတယ်ဆင်းရဲမှာလည်းတာဝန်ရှိတယ်ငါရတဲ့အထောက်ထဲကစီတပိတ်တာရ90ကနောက်တစ်ယောက်ကိုတတ်လွှဲပေးလိုက်စမ်းပါ တမန်တော်မြတ်တို့တိုက်ပွဲတိုက်တယ်ရင်ငတ်ကြတယ်တယောက်ရေးတိုက်တော့ဟောမှာတယောက်ကလည်းဟောတယ်ငါမတော့ဘူးသူ့ပေးတယ်အဲ့တယောက်ကပြောဟောမှာဖြစ်တယ်ဟောမှာဖြစ်နောက်ဆုံးပြန်လာတော့အားလုံးအားအသက်တယောက်အတွက်တယောက်ဆင်းရဲနိုင်တယ်စီတမိတ်တာရ90လာခုပေးမှရှိတယ်ပေးကြည့်ပါလားအဲ့ဒါကုရ်ဘာနီနော်အဲ့ဒါကြောင့်ကျွန်တော်တို့ကလည်းကျွန်တော်တို့ဒီမှာလှူဒန်းနေတယ်ကျွန်တော်စားမဲ့တလောက်တဆုပ်သေးကဆန်းစီဟလာ ချက်တော်နေပါဒီကိုကဲအသားနဲ့စားပေးအောင်ကျွန်တော်တို့စားမယ်ဟာလည်းရှော့ပြီးအထုထည့်ပေးလိုက်ဒီကဘာပါဟုတ်ပြီအဲ့တော့ဇကတ်နဲ့ကုရ်ဘာနီဘာပွာခြားတယ်လဲဆိုတာကိုဒီနေ့ကျွန်တော်သိသွားပြီဒါဆိုရင်ကျွန်တော်တို့ကုရ်ဘာနီဘယ်လိုလုပ်မလဲဆိုတဲ့အခြေခံသဘောကိုတော့သိသွားကြတော့ပြီလို့ခင်ဗျာအလ္လာဟူအက္ဘာအလ္လာ နောက်ဆုံးကျွန်တော်ဒီမှာစာမတိုင်မှာကျွန်တော်သင်ပြခဲ့တဲ့အတိုင်းပဲဒီနေ့မှာကျွန်တော်တို့အတွက်တချို့ကစိတ်နွားတက်တောင်းပါလေသူတို့တက်ပြီးသူတို့အိမ်စားမဝေးမယ်သူတို့လည်းဝေးမယ်အဲကျွန်တော်တို့ကလည်းဒီလူတွေဒီအမေသားစိတ်သားစသည်ဖြစ်ပေါ့ဗျာအသားတွေကိုအဲ့ဒါအသားပဲစားလို့တော့မဖြစ်နိုင်ဘူးသူတို့အတွက်အဆင်ပြေအောင်ကျွန်တော်တို့59လမ်းကတစ်ဖက်တစ်လမ်းက ဆန်လေးစီလေးချက်တော်လေးပဲလေးပန့်ပုံခြင်းလို့ဖြစ်ပါတယ်ဆန့်ကျင်နေခြင်းတော့မဟုတ်ပါဘူးဒီနေ့မှာကျွန်တော်တို့တိတ်30လောက်ရပါတယ်နော်ကျွန်တော်ဒီမှာတရားပြေ1500နှုန်းနဲ့ကျွန်တော်တို့ပေးလိုက်တဲ့အခါကြတော့နော်အဲပုံငွေကျွန်တော်မှာ၄သိန်းလောက်ရှိနေပါတယ်အဲ့ဒါကလည်းအခုမနေ့ငွေတွေတော့ဥမာပြေးဝယ်လို့မရတော့ဒါဟုတ်ပုံပါနေဖောင်ဒေးရှင်းတဲ့ကျွန်တော်တို့ဆက်ထားလို့နောက်နေ့အတွက်ကိုကဲပြီးလောက်သွားမယ်ဖြစ်တယ်ဆိုတာကိုတင်ပြရရင်ကျွန်တော်ရဲ့ပုံပါ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 lamen hek hek jeri tuak ko asa kona si tong ki islam ko chao na ba tauk de solar calendar jaro ka si bi phit ba de da zaw lo ta phong ne jaro ta dia ta ma pha ta ba de pi ma yaw ba de a bi ja ba ان الله وملائكته يصلون على النبي يا ايها الذين امنوا صلوا عليه وسلموا تسليما اللهم صل على محمد وعلى ال محمد كما صليت على ابراهيم وعلى والمنكر والبغي يعظكم لعلكم تذكرون فاذكروني اذكركم منتر بولتا اللہ فض کر